သာသနာတော်နှစ်2565နှစ်ယမသက္ကရိ1383ခုနှစ်တော်လာပြီကျော်တရက်2021ခုနှစ်ဒီဇင်ဘာလ19ရက်နေ့၌အွန်လိုင်းမှာဟောကြားအပ်သောတရားတော်အပြန်အလှန်ဆက်ဆံရေး သမိုင်းကြောင်းရှိလျားတဲ့လူလောကမှာတုံးနဲ့တူတစ်ဖွဲ့နဲ့တစ်ဖွဲ့အပြန်လန်ဆက်ဆံရေးဆိုတာသူ့ဘက်ကိုယ့်ဘက်နှစ်ခုရှိကြတယ်ပေါ့အဲ့လိုပြန်လန်ဆက်ဆံရေးရှိကြတဲ့အခါမှာမိဘနဲ့သာသမီဆက်ဆံရေးညီကိုမောင်နှမအချင်းချင်းဆက်ဆံရေး မိတ်ဆွေပေါင်းသင်းတို့ရဲ့အချင်းချင်းဆက်ဆံရေးအမျိုးမျိုးရှိသလိုတိုင်းပြည်အုပ်ချုပ်တဲ့မင်းနဲ့တိုင်းသူပြည်သားတွေရဲ့ဆက်ဆံရေးရှမ်းတန်ဃာတွေနဲ့ကိုယ်ဝယ်စိတ်ကကြတဲ့ပြည်သူတို့ရဲ့ဆက်ဆံရေးဆိုပြီးတော့ဆက်ဆံရေးတွေကိုကြည့်မယ်ဆိုရင် မျိုးစုံရှိကြတာပဲ ဆက်ဆံကြပုံကလည်းမျိုးစုံရှိတယ်အဲ့ဒါမဲ့ဘယ်ဆက်ဆံရေးကကောင်းတယ်လဲဘယ်ဆက်ဆံမှုကစနစ်ကြတယ်လဲကောင်းကျိုးကိုဖြစ်ထွန်းစေတယ်လဲဆိုတာကိုလူတိုင်းလူတိုင်းလေးလာသုံးသပ်ဆင်ခြင်ပြီးတော့ကြည့်တင်တာပေါ့နော် ဒီနေရာမှာတိုင်းပြည်တပြည်ကိုအုပ်ချုပ်တဲ့ဘယင်နဲ့တိုင်းသူပြည်သားတွေနဲ့ဆက်ဆံရေးဆိုတာဝတ္တန်ရှိနေရတဲ့တမိုင်းကြောင့်အရာစနစ်ကြတော့ဆက်ဆံရေးတွေကိုပညာရှိသူတော်ကောင်းတွေကသတ်မှတ်ပြီးတော့ ဖော်ပြပေးထားတာရှိတယ်ဘုရားဘာသာကျမ်းစာတွေထဲမှာသာသမီနဲ့မိဘဆက်ဆံရေးကိုစနစ်တကျဖော်ပြသလိုတိုင်းသူပြည်သားနဲ့အဆိုးတဲ့မင်းဆိုးရာဇာတွေရဲ့ဆက်ဆံမှုကိုလည်းပဲစနစ်တကျဖော်ပြထားတာရှိတယ်ပေါ့ မင်းစိုးရာဇာအုပ်ချုပ်တဲ့လူဆိုတဲ့နေရာမှာဧကရေပရင်စနစ်နဲ့အုပ်ချုပ်လို့ရှိရင်ဆက်ဆံပုံကတစ်မျိုးအဖွဲ့အစည်းနဲ့အုပ်ချုပ်တဲ့အခါမှာဆက်ဆံပုံကတစ်မျိုးလို့အုပ်ချုပ်ရေးစနစ်လူသမိုင်းမှာနှမျိုးရှိခဲ့တယ်ပေါ့ဧကရေပရင်စနစ်နဲ့ စနစ်ကိုကျင့်သုံးပြီးတော့အုပ်ချုပ်တဲ့စနစ်ကို monarchical system လို့ခေါ်တယ်။ဧကရေဘီရင်အုပ်ချုပ်တဲ့စနစ်အဲ့ဒီစနစ်နဲ့အုပ်ချုပ်တဲ့အခါမှာအုပ်ချုပ်တဲ့ဘီရင်ကမင်းကျင့်တရား7ပါးဆိုတာလက်ကင်ထားဆက်ဆံသူဘက်က အသာစီးရထားတဲ့ပုဂ္ဂိုလ်သို့မဟုတ်အုပ်ချုပ်သူဘက်ကလိုက်နာအမဲ့အချက်တွေကိုပေါ်ပြထားတာအဲ့ဒါကြောင့်မင်းကြီးတရားဆယ်ပါးဆိုတာရှင်းဖို့ရအဖြစ်ပေါ်ပြတာပေါ့အသင်းဖွဲ့မှာလည်းအသင်းဖွဲ့ကိုအုပ်ချုပ်တဲ့ပုဂ္ဂိုလ် ရက်ွက်တစ်ခုပေါ်လဲရက်ွက်အုပ်ချုပ်တဲ့ပုဂ္ဂိုလ်အိတ်တိမ်မှာလည်းပဲအုပ်ချုပ်တဲ့ပုဂ္ဂိုလ်လို့ထပ်ပြီးတော့ပြောလို့ရတယ်အဲ့ဒီအုပ်ချုပ်တဲ့ပုဂ္ဂိုလ်တိုင်းရဲ့ကိုယ့်ရဲ့လိုက်နာရမယ့်ဒီစနစ်တိုင်းဆက်ဆံရေးစနစ်တိုင်းဆက်ဆံတာဟုတ်မဟုတ်ကျင့်သုံးလိုက်နာတာဟုတ်မဟုတ်ဒါကဆင်ញင်သုံးသပ်ရမှာဖြစ်တယ် အကြီးအစပြောရမယ်ဆိုလို့ရှိရင်တော့တိုင်းပြည်တပြည်ပေါ့တိုင်းပြည်တပြည်ရဲ့အကြီးကဲလုပ်တဲ့ရှင်မင်းကစိတ်နေသဘောထားဘယ်လိုထားရမလဲအသေးဆုံးပြောရင်မိသားစုတစုကိုအုပ်ချုပ်တဲ့မိဘသာသမီတွေပေါ်မှာဘယ်လိုဆက်ဆံရမလဲဆိုတာ ဒါတွေကတစ်ခုနဲ့တစ်ခုဆက်သွယ်နေတာပဲမှာတော့ကြီးတာသေးတာသာကွာတယ်အဲ့တော့တိုင်းပြည်တွေအနေနဲ့ပြောမယ်ဆိုရင်ဧကရိပယင်အနေနဲ့တိုင်းပြည်ကိုအုပ်ချုပ်တဲ့မင်းတွေဟာသူဆက်ဆံရမယ့်နီလန်စနစ်ကိုပညာရှိသူတော်ကောင်းတွေကဆုံးမထားတာ သူတို့လိုက်နာကျင့်သုံးရမယ်ကျင့်ဝတ်လို့ပြောရမှာ10မျိုးရှိတယ်ပေါ့တိုင်းသူပြည်သားတွေနဲ့ဆက်ခံဆက်ဆံတဲ့အခါမှာဘယ်လိုဆက်ဆံရမလဲဆိုတာကိုပြောတာအဲ့တော့ပြည်သူပြည်သားတွေနဲ့ဆက်ဆံတဲ့အခါနံပါတ်1ကအုပ်ချုပ်တဲ့မင်းဟာဌာနပြည်သူပြည်သားတွေပေါ်မှာ ရေရောစွာပေကံတဲ့အခါပေကံမှုလိုအပ်တယ်ပေါ့ပြည်သူတွေကိုထောက်ပံ့ကူညီရမယ်ဆိုတာထို့တူပဲမိဘနဲ့သာသမီဆိုလို့ရှိရင်လည်းမိသားစုတစ်ခုမှာဆိုလို့ရှိရင်လည်းမိဘကသာသမီကိုထောက်ပံ့ကူညီတာဒါနဒါကိုယ့်ဘက်ကကျင့်ဝတ်ကတော့မပြတ်ရဘူးပေါ့နော်နောက်တစ်ခုက လူရဲ့ကိုချင်းတရားသီလတပည့်အုပ်ချုပ်တဲ့မင်းတရားမင်းဟာကိုချင်းသီလကောင်းမွန်ရမယ်ထို့တူပဲအိမ်တော်ဦးစီးတယောက်ဟာလည်းကိုချင်းသီလကောင်းမွန်ရမယ်ဒါကိုကျက်သီလကောင်းမွန်မှုလိုတယ်နောက်တစ်ခုကဘာလို့ဆိုရင်ပရိစ္ဆာခ စွန့်လွတ်မှုအနိနာခံမှုစွန့်လွတ်နိုင်ရမယ်ဒါနဆိုတာပေးတာပရိစ္ဆာကဆိုတာစွန့်လွတ်တာတော့ပေးရတဲ့စွန့်လွတ်တာတဲ့ဘာကွာတော့လို့ဆိုတော့ပေးတာကယူးယူးထောက်ပံ့ကိုကြည့်တာပရိစ္ဆာကကတော့ကိုယ့်ဘက်ကအသာစီးမယူပဲနဲ့စွန့်လွတ်တာဒါဖို့ sacrifice လို့ပြန်လေးရှိကြတယ် အနိနာခန္ဓာလေးကိုပြောပြော simple တယ်လို့ပဲပြောပြောကိုခံစားရမယ့်အရာတစ်ခုကိုမခံစားဘဲနဲ့တစ်ဖက်သားအပေါ်မှာဆွတ်လွတ်ပေးတာအဲ့တော့ဆွတ်လွတ်မှုဆိုတာတခါတရံကျတော့ဆွတ်လွတ်တာကိုနိနာတယ်လို့သုံးတာနိနာတာတော့မဟုတ်ဘူးအနိနာခံတယ်လို့ပြောကြတယ်ပေါ့ စွန့်လွတ်တာလို့ဆိုလို့လေကိုရထားတဲ့အခွင့်အရေးတစ်ခုကိုစွန့်လွတ်ပြီးတော့အများအတွက်လှုပ်ပေးလိုက်တယ်ဒါပြိဿကကိုရှိတာပေကနာဒါသလို့ဒီလိုခွဲနိုင်တယ်ပေါ့နော်အဲ့တော့မင်းညင်တရားဆယ်ပါးထဲမှာပေကညင်းကပေကညင်းဆိုတဲ့ဌာနကိုကျင့်တရားလို့ဆိုတဲ့သီလစွန့်လွတ်ခြင်းဆိုတဲ့ပြိဿက တိုင်းပြည်သားတွေနဲ့ဆက်ဆံတဲ့အခါမှာအဲ့ဒီနီလန်းတွေနဲ့ဆက်ဆံရမယ်လို့ဆိုလိုတယ်နောက်တစ်ခုကတော့တိုင်းပြည်အုပ်ချုပ်တဲ့ပုဂ္ဂိုလ်ဟာအစ္စဝရှိုးသားဖြောက်မှတ်ဖို့လိုတယ်ရှိုးသားဖြောက်မှတ်ရမယ်ရှိုးသားဖြောက်မှတ်တယ်ဆိုတာစိတ်နေစိတ်ထားလဲရှိုးသားရမယ်ကိုယ်မှုရလဲရှိုးသားရမယ်ပြောဆိုလဲရှိုးသား ရိုးသားတယ်ဆိုတာကောက်ချစ်ဆင်းလဲတဲ့အနေအထားတစ်ခုမှမပါရဘူးမိဘနဲ့သာသမီဆက်ဆံတဲ့အခါမှာလည်းပဲမိဘတို့မအုပ်ချုပ်သူဟာလုံးဝရိုးသားအောင်ပဲပေါ့ရိုးသားတဲ့ဟာဖြစ်ရမတ္တဝနောက်တစ်ခုကအုပ်ချုပ်တဲ့ဘုရင်ဟာတိုင်းသူပြည်သားတွေပေါ်မှာ တိမ်တိမ်မွေးမွေးဆက်ဆံရမယ်မရိုင်းပြရဘူးလို့ဆိုလိုတယ်ဘတ်တော်ဆိုတာနုညံ့နဲ့တိမ်မွေးတယ်နုညံ့နဲ့ဆိုတာပြောညံ့တာနဲ့မဆိုင်ဘူးပြောညံ့တာနဲ့တင်းမှန်တာဒီလိုအဲ့ဒါနဲ့မဆိုင်မနဲ့မမနာကြီးပြီးတော့တရားရကမှအထက်စီးကနေဟောက်တာမျိုးမလုပ်အောင်လို့ဆိုလို့တယ်ဘတ်တော်ဆိုတာနုညံ့နဲ့ဆိုတာ စကားပြောဆိုနုညံ့တဲ့စိတ်နေသဘောထားနုညံ့တဲ့အလုံးပေါ်မှာမေတ္တာမပြတ်နေတယ်အဲ့ဒါလည်းသိအရေးကြီးတာပဲခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကိုနောက်လိုက်အပေါ်မှာနှုညံ့မှုတိုင်းပြည်အုပ်ချုပ်တဲ့မင်းကလည်းပြည်သူလူသားတွေပေါ်မှာမောက်မမှုမရှိဘဲနဲ့နှုညံ့စွာဆက်ဆံရ ယမဘယင်နေတဲ့ကစကိုင်းစီသူမင်းဆိုတာအင်းဝမှာနတ်တက်ဖူးတယ်သူကတိုင်းသူပြည်သားတွေနဲ့သူ့ရဲ့ဝန်တန်းတွေနဲ့ဆက်ဆံတဲ့အခါမှာသူ့ဝန်ကတန်းတွေကသူ့ရဲ့ကြီးတဲ့လူတွေဖြစ်လိမ့်မယ်ဒါတော့ထုံးစံပဲသူကဟိုဝန်ကြီးတွေဘာတွေဆိုတက်ကြီးတတ်တယ်ပေါ့နော်သူအဲ့ဒီသူ့ဝန်တန်းတွေကိုအကိုလို့ခေါ်တာ သမိုင်းထဲမှာရှိတယ်စကိုင်းစီသူမင်းကနုညံ့စွာဆက်ဆံတယ်သူကတနေ့ကို ဥရိတရားမနဲ့အိယာထိုင်ဥရိတရားခါထာတစ်ထောင်ရွတ်လေးရှိတယ်တရက်တော့စကိုင်းဘက်ကရက်ကန်းတဲ့မျိုးသမီးတယောက်ကရက်ကန်းခုံလုပ်ဖို့မြေတူးရင်ကနေရွှေအိုးတွေ့လာတယ် အဲ့ဒါကိုမြမှုရဏရသိမ့်လာပြီးတော့မျက်နှလူမျက်လျာဘယင်ကုလဆက်တယ်ဆက်တဲ့အခါရွှေဝရတော့ဘယ်ရရရုံးလို့မေးတော့ရှက်ကန်းသမားတယောက် တူရင်ကနေပေါ်လာလို့ရတာရှင်မင်းကြီးကလာဆက်ပါတယ်ပေါ့ဆိုတော့ဣသရေလစီသူမင်းကဗာပြောတော့ဆိုအကူတို့ယောက်ျားသားတွေပဲတဲ့ ရည်ကြီးတဲ့ကိုယ့်အကိုအင်အားနဲ့တူးကြည့်ပါလားတဲ့ရပါမလားတဲ့ရွှေဒါသူကံပေးလို့သူရတာလုံးဝမယူပါနဲ့ပြန်ပေးလိုက်ပါအကုန်လုံးအဲ့လိုဆက်ဆံပြောကြခဲ့တာတပိုင်းမှတ်တမ်းနေနေရှိတယ်နော်အဲ့တော့မတ္တဝဆိုတာအထက်စီးနဲ့ဘယ်တော့မှမပြောဘူးနုညံ့သိမ်မွေးစွာပြောတယ်နောက်တစ်ခုကတော့တပ္ပ တိုင်းပြည်အုပ်ချုပ်တဲ့ပိရင်သို့မဟုတ်အကြီးကဲလုပ်တဲ့ပုဂ္ဂိုလ်ဟာတိုင်းပြည်ဘဏ္ဍာကို ချိုးဆံစွာအသုံးပြုရမယ်မသုံးမဖြုံးရဘူးလို့ဆိုလို့တယ်ပေါ့တပအဖြုံးနေမလုပ်ဘူးချိုးချံစွာအသုံးပြုတယ်မိသားစုထဲမှာလည်းစီမံခန့်ခွဲတဲ့ပုဂ္ဂိုလ်ဟာအရေးကြီးတယ်အဖြုံးမလုပ်ရဘူးနောက်တစ်ခုကတော့ အကောဒံအဝိဟိန်သင်္စာဆိုတပည့်အုပ်ချုပ်တဲ့မင်းဟာပြည်သူတွေပေါ့မျက်မထွက်ရဘူးဒေါသမကြည့်ရဘူးလို့ဆိုလိုတယ်ဒေါသမထွက်ရဘူးစိတ်မဆိုးရဘူးထို့တူပဲမိသားစုထဲမှာလည်းပဲအကြီးကဲလုပ်ပြီးဆိုလို့ရှိရင်ဒေါသတကြီးဆက်ဆံလို့ရှိရင်မှားနိုင်တယ်အဲဒါကြောင့်မို့ဒါအပြန်လန်ဆက်ဆံရေးဆိုတာ ဒီချက်တွေနဲ့ပြည့်စုံအောင်မှာဖြစ်တယ်ပေါ့ဒါလူချင်းချင်းဆက်ဆံရင်လည်းဒါတွေလိုက်နာရမယ့်အချက်တွေပဲအဝိဟိန္ဒဆိုတာမနှိမ့်ဆက်ရဘူးလူတယောက်ကို စိတ်ဓာတ်အပြင်လည်းနှိမ့်နှိမ့်ဆက်မှုမလိုအောင်စိတ်ဓာတ်အပြင်လည်းမနှိမ့်ဆက်ရဘူးကိုယ်ကာယအပြင်လည်းမနှိမ့်ဆက်ရအောင်ညင်မဲ့နှိမ့်ဆက်တာမျိုးမလိုအောင်လို့ဆိုလို့ ခန္တိန်စအဝိဒောရဏနောက်တစ်ခုကတကယ်ကိုသိခံမဲ့သိခံတိုက်တဲ့အခက်တောင်မှခက်ခဲတာတောင်မှသိခံသိခံနိုင်စွာချီးမရမယ်လူကြီးလို့တဲ့ပုဂ္ဂိုလ်ဟာသိခံရမယ်သိခံနေဆိုတာဘလောက်ထိအောင်သိခံရမလဲဆိုသိခံနိုင်ခဲ့တဲ့ဟာကိုပဲသိခံကိုက အနိုင်ရနေတာဖြစ်ပေမဲ့လို့သိခိုက်ကိုကအနိုင်စီအပေါ်စီယူထားပြီးတော့သိမခတ်တဲ့သူတွေကများတယ်ပေါ့ကိုကအပေါ်စီယူထားတဲ့အခါမှာကိုယ်တွေဘလောက်နှိမ့်ကြနှိမ့်ကြအဲ့ဒီပုဂ္ဂိုလ်ပေါ်မှာသိခံစိတ်ဟာကြီးမားထားရသိခံနေဆိုတဲ့နေရာမှာတရားမင်းကြီးကအတော်ထင်ရှားတယ်စံထားတတ်တယ်ပေါ့ တရားမင်းရဲ့ရှန်သူကသူရနတ်တွေဖြစ်တယ်အဲ့ဒီတည်းမဲ့သူရခေါင်းဆောင်တူကဝေပစိတ်တိအသူရလို့ခေါ်တယ်အဲ့ဒီဝေပစိတ်တအသူရတာဝရိန္ဒတက်ပြီးရောက်လာလို့တရားမင်းကြီးကတွေ့လိုက်တဲ့အခါသူ့ကိုဖမ်းချုပ်လိုက်တယ်ဖမ်းချုပ်ပြီးတော့သူ့ရမသဖြင့်အဝင်ထွက်နှမ်းမှာသူ့ကိုချီနှောင်ထားတာတရားမင်းကကိစ္စရှိလို့သူ့ရမ အစီဝေကန်းကိုဝင်လိုက်ထွက်လိုက်လုပ်တဲ့အခါမှာတရားမင်းမြင်နိုင်မြင်နိုင်ဆဲတာကလော်တုတ်နေတာတရားမင်းကလက်တော်မကြည့်ဘူးတဲ့သူဆဲနေတာသိခံနေတယ်အဲ့တော့ तू ကအနိုင်ရထားတာပဲ အနိုင်ရထားတာတခွန်းအမပြန်မပြောမကြားကြောင်ဆောင်နေတယ်ကြာတော့တရားမင်းရဲ့အမှုတန်းတွေကတောင်မှ မခံနိုင်ဘူး ကိုဒီလောက်ဆဲနေတာဘာလို့ပြန်မလုပ်လဲဒဏ်ခတ်ပါတော့လားလို့တောင်ပြောလာကြတယ်အဲ့ဒီမှာတရားမင်းကြီးရှင်းပြတယ်အေးတုံ့ပြန်ခြင်းမပြုတာဟာသူ့ကိုနိုင်ယူခြင်းပဲတဲ့သူကြိုက်သလောက်ဆဲပဲစီငါပေါ့သူကြိုက်သလောက်ပြောပဲစီပမာစကားလို့ကိုယ်အသာပဲ့ပါသွားတာမှမဟုတ်တာဆိုပြီး သိခံနေတာပဲအဲ့ဒါလိုပဲသိခံနိုင်တဲ့အရာကိုသိခံနိုင်ခဲ့တဲ့ထဲမှာလဲတရုံးမင်းပြားလို့ထင်တယ်တမိုင်းကြောင်းမှာဗမာပြည်နေလဲတချို့တွေစံထားလိုက်တဲ့လူတွေရှိတယ်နော်စိတ်တရေးရာစပြီးတော့ဗမာပြည်နေတော့တတုံးမင်းများဆိုတာအင်ဝါခေတ်ကိုတီထောင်တဲ့ပထမဆုံးအင်ဝါဘုရင် သူကဘသူသားတော့လို့ဆိုစကိုင်းတီတဲ့အသင်္ခရာစောယွန်းရဲ့မြေးတော်တယ်အသင်္ခရာစောယွန်းရဲ့သမီးစိုးမင်းကိုတော်ကြီးသမီးတော်ကြီးသမီးတော်ကြီးနဲ့တတိုးစင်တိန်တို့အိမ်အောင်ကြရာနေပြီးတော့ရလာတဲ့သားနောက်ပိုင်းမှာတရိုးမင်းပြားဆိုတဲ့နာမည်နဲ့အင်းဝကိုတီထောင်ပြီးတော့ နာမည်ကြီးတယ်ဧဝကိုသူအုပ်ချုပ်တာ၃နှစ်ပဲအဲ့တော့သူသရုံးမင်းမြသူ့လက်ထက်မှာငတ်တပြားဆိုတဲ့ရှေးစွမ်းတတ္တိရှိပြီးတော့အစွမ်းတတ္တိနဲ့အိမ်လေးဖောက်ထွင်းပြီးတော့ခိုးတဲ့ချမ်းသာတဲ့လူတွေရဲ့အိမ်ကပစ္စည်းခိုးတဲ့ငတ်တပြားဆိုတဲ့သခိုးပေါ်ခဲ့တယ် ကတပြားတခုတာမန်လူတွေမဖမ်းမိဘူးမဖမ်းနိုင်ဘူးသူတို့မင်းများကိုယ်တိုင်ဖမ်းတယ်မိသွားတယ်မိတဲ့အခါကျတော့သူတို့မင်းများကိုနင်ကြိုက်တာပြောနင့်ကိုငါမိပြီတတ်မယ်လို့ဆိုငါတပြားပါပြောတော့ဆိုသူတတ်ချင်တတ်ပါတဲ့သူကြိုက်တာပြောရမယ်ဆိုရင်တော့ မိဖုရားစောအောင်မကိုကြိုက်ပါလေလို့ပြောအဲ့ဒါဆိုဘလောက်စော်ကားလိုက်တာတော့နော်သို့တော့ငတပြားကိုမတတ်ဘူးသိခံတယ်ဘာကြောင့်လို့ဆိုရင်ဒီငတပြားလူစွမ်းကောင်းဖြစ်တယ်ပေါ့တနေ့ကျတော့အသုံးချရမယ်ဆိုပြီးမတတ်ဘူးအဲ့လူတွေပေါ့ဘုရင်တွေဟာ တိခဏနိုင်ခဲ့တဲ့အရာတော့မှတိခဏရတယ်ဆိုတော့တပည့်ကြောင့်မှဒီပြည့်ထောက်ထားတွေလည်းရှိတယ်ပေါ့ဒါမှတ်မိသမျှပေါ်တော့ပြောတာမှတ်မိသမျှလေးပြောပြတာအဲ့တော့တမိယုတ်ချုပ်တဲ့မင်းဆိုတာခန္တီလို့ခေါ်တဲ့တိခဏနိုင်စွမ်းရှိတဲ့အရာတွေတိခဏရမယ်တိခဏနိုင်စွမ်းရှိရမယ်သူများရဲ့ပို့ပြီးတိခဏစိတ်ပြင်းထန်ရမယ် နောက်တစ်ခုကအဝိရောဓနာဘယ်တော့မှဆန့်ကျင်မဲ့မလုပ်အောင်တိုင်းသိပြည်သားတွေနဲ့အဲ့တော့မိဘဆိုတာလေသားသမီးနဲ့ဆန့်ကျင်မဲ့မလုပ်သင့်ဘူးပေါ့လူမှုရေးမှာလည်းပဲအဖွဲ့အသင်းတွေမှာကိုယ့်ရဲ့နောက်လိုက်တွေနဲ့ဆန့်ကျင်မဲ့မလုပ်အောင်ဒါကို ကြည့်ပြီးတဲ့အခါကျတော့အဝိရောဓနာဆိုတာကို တချို့ကပြောကြတယ် ဒါဒီမိုကရေစီဒီမိုကရေစီစနစ်ရဲ့အစပဲလို့သူတို့ဆိုတာပေါ့သို့တော်ဒီမှာဒီမိုကရေစီလို့ဆိုတာကြတော့ပြည်သူကလာတဲ့အာဏာနဲ့အုပ်ချုပ်တာပြည်သူအာဏာနဲ့အုပ်ချုပ်တယ်ဆိုတဲ့အထိပ္ပယ်ရဒါကတော့ပြည်သူနဲ့မဆန့်ကျင်မှုဆိုတဲ့အထိပ္ပယ်ရအဲ့တော့မဆန့်ကျင်မှုဆိုတာကကြည့်လိုက်မယ်ဆိုရင်တကယ်ချင်းစဉ်စဉ်လဲပေါင်းတဲ့အခါမဆန့်ကျင်နဲ့နော် အသင်းအဖွဲ့မှာအကြီးကဲလုပ်တဲ့အခါလည်းပဲကိုယ့်ရဲ့နောက်လိုက်နောက်ပါတွေနဲ့သို့မဟုတ်အသင်းဝင်နေနဲ့ဆန့်ကျင်မိသားစုမှာလည်းပဲမိဘအကြီးအုပ်လုပ်တဲ့အခါမှာမဆန့်ကျင်တဲ့သာသမီတွေနဲ့ဒုသမားတွေနဲ့မဆန့်ကျင်စေသူတို့ဆန္ဒကိုလည်းလိုက်လျောတင်တာလိုက်လျောမယ်လို့သူတို့ဆိုလိုတာပေါ့နော်မဆန့်ကျင်အောင်ငါလူကြီးငါပြောတာလို့ဆိုတဲ့အာမျိုးမလုံးသင့်ဘူးပေါ့အဝိရောဒနာဆိုအဲ့ဒါပြောတာ လူမှုဆက်ဆံရေးဆက်ဆံရေးအပိုင်းမှာငါကြီးပဲကဲပဲငါပြောတာအလုံးနာထောင်အောင်ပဲငါကို အတွတ်မတက်နဲ့ဆိုတဲ့တန်ခါငါနဲ့အထင်ရောက်နေတာမျိုးမလုပ်ရဘူးဆိုတာကိုဒါမင်းจิตတရား7ပါးမှာဒီလိုသွန်သင်ဆုံးမပေးတာဒါအလကားသွန်သင်ပေးတာမဟုတ်ဘူးเนาะအာနာနဲ့အုပ်ချုပ်တဲ့မောနဆိုတဲ့ဧကရိပယင်းနေတောင်မှပဲထီတိုင်းလိုက်တာပေါ့ ပညာရှိသူတော်ကောင်းတွေကလမ်းညွှန်ပေးထားတာအဲ့တော့ဘယင်တောင်မှဒီတိုင်းလိုက်နာရတယ်ဆိုရင်ဘယင်လူအနေထားပြုပဲကိုအုပ်ချုပ်တဲ့ပုဂ္ဂိုလ်အ ਨੇ များကြည့်ပြီးတော့အသင်းဖွဲ့မှာရက်ွက်တစ်ခုမှာခြေရွာတစ်ခုမှာနော်မိသားစုတစ်စုမှာဒါနေရာတိုင်းမှာအုပ်ချုပ်ရေးရှိတာပဲအုပ်ချုပ်ရေးဆိုတာနေရာတိုင်းမှာရှိတယ်အဲ့ဒီ အုတ်ချုပ်ရေးတွေဟာလည်းပဲဒီစနစ်ကိုလိုက်လိုက်နာမှာပဲမှန်ကိုကအကြီးကဲလုပ်တဲ့ဆိုရင်လူလောကမှာအဖွဲ့အစည်းမှန်သမျှအကြီးကဲရှိတယ်နောက်ဆုံးမှာတကယ်ချင်းအုပ်စုတဲ့တောင်မှပဲဘသူကခေါင်းဆောင်ဆိုတာရှိတာပဲလေနေရာတိုင်းမှာခေါင်းဆောင်ရှိတာကြီးပဲအဲ့ဒီခေါင်းဆောင်ဟူသမျှဟာထိတိုင်းဆက်ဆံမယ်ကိုနောက်ကလိုက်တဲ့လူတွေတော့မိသားစုထဲမှာခေါင်းဆောင်က အမေနဲ့အဖေခေါင်းဆောင်အမေအဖေဒီသာသမီတွေနဲ့လည်းမဆန့်ကျင်ရဘူးကိုယ်အိမ်မှာလှုပ်လှုပ်တဲ့ပုဂ္ဂိုလ်တွေနဲ့လည်းမဆန့်သာသမီခွင့်ရေးလည်းရှိရတယ်မိဘအခွင့်ရေးဆိုတာလည်းရှိရတယ်ငါကမိဘငါကနင်တို့ရဲ့ကြည့်တယ်များသောအားဖြင့်လူကြီးတွေဟာပြန်ပြောတာမကြိုက်ကြဘူးเนาะအင်းငါမွေးလို့ကြည်ထားတာငါမပြောနဲ့ဆိုမန္တမားတာကို မပြောဘဲနဲ့ ငါမွေးလို့ကြီးထားတဲ့ဆိုရင်အကြောင်းပြနေရတာမပြောသင့်ဘူးလို့ဆိုလိုတယ်ပေါ့ဒါကိုဆိုလိုတယ်နော်ကိုပြောတာဟုတ်လားမဟုတ်လားကိုကကိုစဉ်းစားရမယ်အခုပြောတဲ့အထဲမှာကိုလိုက်နာရမယ်ကျင့်ဝတ်တရားတွေကိုမှန်မှန်ကန်ကန်လိုက်နာတာဟုတ်ကဲ့လားငါဘာလွဲနေသလဲဆိုတာကိုကိုကိုကြည့်ရမှာဒါအလုံးနဲ့သက်ဆိုင်တဲ့တရားပဲမင်းจิตတရား၁၀ပါးဆိုတာမင်းမှကျင့်ရမှာမဟုတ်ဘူးကျန်တဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းပဲတခြားစဉ်းစားကြည့် နော်ဆက်ဆံရေးပဲဒါကြောင့်မို့လို့ဒီနေ့အလုံးခြုံငုံပြီးတဲ့စကားလုံးနဲ့အပြန်အလှန်ဆက်ဆံရေးလို့ပြောတာအပြန်အလှန်ဆက်ဆံရေးဆိုတာမိသားစုမှာလည်းအပြန်အလှန်ဆက်ဆံရေးရက်ွက်တဲ့မှာလည်းအပြန်အလှန်ဆက်ဆံရေးနော်တရွာနဲ့တရွာအပြန်အလှန်ဆက်ဆံရေးရက်ွက်တစ်ခုနဲ့တစ်ခုအပြန်အလှန်ဆက်ဆံရေးအသင်းအဖွဲ့မှာအထက်နဲ့အောက်ဆက်ဆံရေး တိုင်းပြည်တပြည်မှာဆိုရနဲ့ပြည်သူဆက်ဆံရေးအလုံးခြုံသွားတာเนาะအလုံးခြုံသွားတာအဲ့ဒီလိုမှန်ကန်တဲ့လမ်းကြောင်းဘက်ကသွားကြမယ်ဆိုလို့ရှိရင်ပြဿနာဟာနဲနဲ့တည်းနဲပြီးအလုံးချောချောမောမောဖြစ်နိုင်တယ်ပေါ့ချောချောမောမောဖြစ်တယ်အလုံး 950ဇက်ထဲပါတဲ့ဒီကနေ့ဇလန်းလေးတစ်ပုဒ်နဲ့တိုင်းပြည်အုပ်ချုပ်တဲ့မင်းနှပါလေးအကြောင်းကိုသင်္ကန်းစာတစ်ခုအနေနဲ့နားထောင်ကြည့်အောင်ဒီသင်္ကန်းစာဆိုတာကိုယူထပ်လို့ရှိရင်အများကြီးရတယ်သူတို့သူတို့ကတိုက်ပြည်မှာပြည်သူတွေနဲ့ဘယ်လိုဆက်ဆံတယ်လဲဆိုတာလေးကိုကြည့်ရအောင် နှစ်ဦးစလုံးဟာတိုင်းပြည်တိုင်းကြီးပြည်ကြီးကိုအုပ်ချုပ်နေတဲ့ဘုရင်နှစ်ဦးပဲတဦးနဲ့တူဆက်ဆံမှုညင်းကမတူကြဘူးတဦးနဲ့တူတိုင်းပြည်ကျေဝါရင်တူတယ်ဌာနအင်အားဗလအင်အားတွေလည်းတူတယ်အသက်အရွယ်ချင်းကလည်းတူတယ်ဒါပေမဲ့လို့သူတို့ကျင့်သုံးတဲ့ဆက်ဆံရေးကတော့ကြပြချမ်းသာတယ်အဲ့တော့ဘယ်ဆက်ဆံရေးကကောင်းတာလဲ ဆိုတာကိုစံထားတတ်ဖို့မိသားစုအတွင်းမှာလည်းဘယ်ဆက်ဆံရေးကကောင်းတယ်လဲစံထားတတ်ဖို့ပေါ့မိတ်ဆွေတငယ်ချင်းတွေပေါင်းတဲ့နဲ့မှာလည်းဘယ်ဆက်ဆံရေးကကောင်းတယ်လဲအသင်းဖွဲ့တွေအတွင်းမှာလည်းဘယ်ဆက်ဆံရေးကကောင်းတယ်လဲအဲ့တော့ပြန်လန်ဆက်တံပုံလေးတွေကို ဖော်ပြထားလို့စိတ်ဝင်စားစရာအလွန်ကောင်းတဲ့သူ ဗာရဏသီမြို့ကိုခြေပြုပြီးတော့ပုတ်ဆိုးတဲ့ဘုရင်ကတပါလူသမိုင်းကြောင်းမှာဗာရဏသီဆိုတာအလွန်ရှည်လျားတယ်ဒီကနေ့ခေတ်ထီအောင်ဗာရဏသီမြို့ဆိုတာရှိတုံးပဲဒီနာမည်နဲ့ပဲရှိတာကောသလတိုင်းကိုအုပ်ဆိုးတဲ့ဗန္လိကဆိုပင်အဲ့တော့ ဖြည်ခြင်းလဲသိပ်ပြီးတော့ဟိုအလန်းกว่าကြီးမဟုတ်ပဲနဲ့တခစ်ထဲမှာအဲ့ဒီမင်းနှစ်ပါးခစ်ပြိုင်နေနဲ့ကိုတိုင်းပြည်ကိုကိုအုပ်ချုပ်ကြတယ်သို့တော့ပြည်သူနဲ့ဆက်ဆံတဲ့စနစ်ချင်းမတူဘူးအုပ်ချုပ်တဲ့စနစ်ချင်းကွဲပြားကြတယ်အုပ်ချုပ်တဲ့စနစ်ချင်းကွဲပြားပြီမဲ့လို့နှစ်လိုင်းနှစ်နိုင်ငံလုံးမှာသူတို့ဆက်ဆံတဲ့ သူတို့အုပ်ချုပ်ပုံဤစနစ်အတိုင်းတိုင်းသူပြည်သားတွေအတွင်းမှာတရားစိုးမိုးမှုကရှိတယ်တိုင်းပြည်နှစ်ပြည်စလုံးမှာဒီအေးချမ်းနဲ့ตายရတယ်လို့တရားဥပဒေအောက်မှာအလုံးဟာငြိမ်သက်စွာနေကြတယ်ပါရဏတိပြမရမင်းကြီးကသူ့တိုင်းပြည်ကိုသူအုပ်ချုပ်တယ် အဂတိ၄ပါးမလိုက်စားပဲနဲ့အမှန်ကန်ဆုံးဖြတ်တယ်မိညစ်တရား၁၀ပါးအတိုင်းကျင့်သုံးတယ်အဲ့တော့ဘယင်ကနေပြီးတော့စနစ်တကျတိုင်းပြည်အုပ်ချုပ်တဲ့အခါမှာအဲ့ဒီတိုင်းပြည်ကြီးကငြိမ်းချမ်းတယ်တဲ့တခိုးတဝဲမရှိဘူးငြိမ်းအေးတယ် နောက်ဆုံးမှတရားယုံတောင်တရားလာဆွဲတဲ့လူမရှိဘူးတရားယုံနေတောင်ပိတ်ပြရတယ်အဲ့လောက်ထိအောင်တိုင်းပြည်ဟာငြိမ်းချမ်းသွားတယ်အဲ့တော့တရားယုံမှာတရားယုံဖြစ်နေတယ်ဆိုတာတိုင်းပြည်မှာ ကမောက်ကမဖြစ်နေတော့တာတရားယုံမှာလူများနေတာလေမကျေနပ်မှုတွေများနေလို့တရားဆွဲကြတာတရားနဲ့တရားမတည့်ကြတာဒီလိုဖြစ်တယ်အဲ့တော့ဗရဏတိပြည်မှာတော့အဲ့ဒီ ပြမရမင်းအုပ်ဆိုးနေတဲ့အချိန်လေးမှာသူတရားသဖြင့်အုပ်ဆိုးလို့တိုင်းသူပြည်သားတွေအပေါ်မှာမင်းကြီးတရားဆက်ပါနဲ့အကြီးအုပ်ဆိုးလို့တိုင်းပြည်ကငြိမ်းချမ်းတယ်အလုံးကဘုရင်ကြီးကိုပြစ်တင်တဲ့လူတရားမှမရှိဘူးတို့ဘုရင်ကြီးကကောင်းလိုက်တာလို့ဆိုပြီးတော့အလုံးကချီးကျူးစကားပဲပြောကြတယ်အဲ့တော့တိုင်းပြည်မှာ အခုလိုငြိမ်သက်ပြီးတော့နေတော့တရားယုံနေတောင်ပိတ်ထားရတဲ့အခါမှာဘီရင်ကြီးကလူတွေကြားတဲ့ရောတကယ်ပဲငါရဲ့အုပ်ချုပ်တဲ့စနစ်ကိုကြိုက်ကြတာလားဆိုတာစုံစမ်းထောက်လန့်တဲ့သူကိုယ်တိုင်ဘယင်သွင်းကိုစွန့်ပြီးတော့တမန်ဝန်စားနဲ့ပြည်ရင်းကိုလှည့်လှည့်ပြီးတော့ထောက်လန်းနေပေါ့ ရင်ဆိုလို့ရှိရင်အမှန်တိုင်းမပြောမှဆိုလို့သူကမထင်ရှားတဲ့ပုံစံနဲ့သွားပြီးထောက်လန်းတယ်အနိဒာနေတဲ့လူတွေကြားထဲမှာလဲစုံစမ်းတယ်စုံစမ်းတဲ့အခါဘုရင်ကြီးမကောင်းပြောတဲ့လူတယောက်မှမရှိဘူးတခါနန်းတော်တွေကမကောင်းပြောတဲ့လူမရှိတော့ငါကြောက်လို့လည်းဖြစ်ချင်းဖြစ်မယ်ဆိုပြင်ဘက်ကရက်ွက်ထဲမှာအရက်ထဲကလူတွေစုံစမ်းမြို့သူမြို့သားတွေစုံစမ်းတယ် အလုံးဟာဘေးရင်ပြည့်ပြောတဲ့လူသိမရှိကြဘူး။ဒါမျိုးပြင်ကလူတွေရောဘရင်ပြည့်ပြောသလားဆို မြို့ပြင်ဘက်ကခြေရွာတွေလဲတွေအကုန်လုံးအနှံ့နောက်ဆုံးမှသူ့တိုင်းပြည်ရဲ့အစွန်အဖျားရောက်သည့်ထီအောင်သူလိုက်ပြီးတော့စုံစမ်းထောက်လှမ်းတဲ့အခါကောင်းတာပဲပြောကြတယ်မကောင်းတာပြောတယ်သူတရားမှမတွေ့ဘူးအဲ့ဒါနဲ့ဝိလနဲ့ဒေသကနေပြီးတော့ယထာစီးပြီးတော့ ယထာရိတ်နဲ့နှစ်ယောက်တည်းပြန်လာခဲ့ကြတယ်ကောသလမင်းကြီးကလည်းပဲကောသလတိုင်းကိုအုပ်ချုပ်တဲ့ပန္လိကမင်းကလည်းထို့တူပဲသူ့အုပ်ချုပ်မှုအောက်မှာ လူတွေကငြိမ်သက်နေတယ်ငြိမ်သက်ပြီးတော့ငါပေါ်များမကြည်မနှက်တွေရှိသလားငါကိုအတင်းပြောတဲ့လူရှိသလားသူလက်ဆုံသားသူ့ရဲ့နန်းတွင်ဧရိယာကြည့်တော့မကြိုက်တဲ့လူအတင်းပြောတဲ့လူမရှိဘူး နန်းတော်ပြင်မကလူတွေမြို့သူမြို့သားတွေစုံစမ်းတော့လေသူ့တင်းပြောရတော့မရှိဘူးအလုံးကကျေနပ်နေကြလေမြို့တော်ပြင်မထွက်ပြီးတော့နေရီစုံစမ်းတော့လေသူ့ကိုကျေနပ်တယ်သူပိုင်တဲ့ area ကုံဆုံးသည့်ထီအောင်အစွန်ဖျားထီအောင်ရောက်အောင်သွားပြီးစုံစမ်းတယ်အလုံးသူ့ကိုပြပြောတဲ့ပုံကမရှိဘူးအဲ့ဒါနဲ့သူလည်းယထာစီပြန်လာခဲ့တယ်နော် အဲ့တော့ဒေသချင်းက ပြန်လာကြတဲ့လမ်းမှာဟိုကလည်းကိုနေရအစုံကပြန်လာတယ်ဒီကလည်းကိုနေရအစုံတနေရာမှာတော့လမ်းကနေကြတဲ့တမှာဆုံတဲ့နေရာတော့ရှိကောင်းရှိလိမ့်လမ်းမှာရင်ဆိုင်သွားတွေ့တယ်အဲ့ဒီဘရင်နှစ်ပါးထိတဲ့ရင်ဆိုင်သွားတွေ့တယ် လမ်းကလည်းလမ်းချင်းလမ်းချင်းချင်းလေးဖြစ်နေတော့ယထာတစည်းသာပဲသွားတာဒီဘက်ကလည်းတာမန်မြင်လဲလေးပေါင်းလာတယ်ဟိုဘက်ကလည်းအင်းလဲတစည်းပေါင်းလာတယ်ပေါင်းလာတဲ့အခါကျတော့မရှောင်သာတဲ့အခါကျတော့ဖန်လိကမင်းဘက်ကယထာသမပြောတယ်ဒီပေါ်မှာကောသရတိုင်းကိုအုပ်ချုပ်တဲ့မင်းတရားပါလာတယ် တော့မင်းတို့ရထားဖဲပေးမင်းတို့ရထားရှောင်ပေးလို့ပြောတာဟာငါတို့ရထားဘောကလည်းဗာရဏသီပြည်ကပြမတဲ့မင်းပါလာတယ်မဖဲနိုင်ဘူးဒီကလည်းမင်းမယ်ဟိုကလည်းမင်းမယ်ဆိုအဲ့ဒီလမ်းကြီးမှာဆုံပြီးတော့ရှေ့မတိုးတာနောက်မတိုးတာဖြစ်နေဟိုဘက်ကလည်းမင်းဒီဘက်ကလည်းမင်းဆိုတော့ ဆွေးနွေးကြရတယ်အဲ့ကြဒီပြဿနာ ပြေလဲအောင်ဘယ်သူမှရှောင်ပေးဘူးအဲ့ကြဆွေးနွေးတာယထာသမားချင်းဆွေးနွေးကြတယ်အဲ့ကြတော့ဘုရင်ကိုယ်စလဲအနေနဲ့ဘုရင်တွေကတော့ယထာပေါ်မှာပဲဒီတိုင်းထိုင်နေကြယထာမောင်းသဘောနှစ်ခုဆွေးနွေးတော့ဗန္ဓိကမင်းရဲ့ကောသလတိုင်းကလာတဲ့ဗန္ဓိကမင်းရဲ့ယထာမောင်းသဘောကစမေးတယ် ကဲဒါဖြင့်သူလဲတိုင်းကြီးပြည်ကြီးရဲ့ဘုရင်ဒီဘက်ကလည်းတိုင်းကြီးပြည်ကြီးရဲ့ဘုရင်ဖြစ်နေပြီဒါဖြင့်ဘသူကအသက်ကြီးလဲအသက်ကြီးရင်အသက်ငယ်တဲ့လူကလျှော့သရံဆိုပြီးတော့ညှိနှိုင်းပြီးတော့အသက်မေးလိုက်တဲ့အခါလည်းပဲရွယ်တူဖြစ်နေပြန်ကဲအသက်တူနေတယ်ဆိုရင်ဓနအင်အားစစ်တပ်အင်အားတိုင်းပြည်ချင်းနေမေးကြမယ်ဘသူကအင်အားကြီးတယ်လဲဆိုမေးတော့လဲ နှစ်ဦးစလုံးကလည်းပဲအင်အားကြီးတွေကြီးပဲဖြစ်နေဌာနအင်အားလည်းပြေဝရှိနေကြတယ်အဲ့တော့အသက်ကလည်းတူပစ္စည်းဥစ္စာကျွယ်ဝတာရင်လည်းတူတိုက်ပြည်ကျွယ်ဝရင်လည်းတူတဲ့အခါကျတော့နောက်ဆုံးမှာဘာစိတ်ကူးရကြသလဲဆိုရင်ကဲတိုင်းသူပြည်သားတွေနဲ့ဆက်ဆံတဲ့အခါမှာဘေဝါရကိုကျင့်သုံးတယ် ဘယ်လိုနီးနဲ့ဆက်ဆံတယ်လဲဆက်ဆံရေးမူဝါဒတုံးနဲ့တူဆက်ဆံတဲ့အခါမှာဘယ်ပုံဆက်ဆံတယ်လဲအဲ့ဒီမှာဆက်ဆံမှုတာလွန်တဲ့ပုဂ္ဂိုလ်ကတာလွန်တဲ့ပုဂ္ဂိုလ်ကိုညံ့တဲ့ပုဂ္ဂိုလ်ကဖယ်ပေးစရာညှိနှိုင်းပြီးတော့ပေးကြတယ်ကဲဒါဖြင့်ဗန္ဓိကမင်းကြီးကပြည်သူတွေနဲ့ဆက်ဆံတော့ဘယ်လိုဆက်ဆံတာလဲ ဘယ်လိုဆက်ဆံတာလဲပြည်သူတွေပေါ်ဘယ်လိုသဘောထားပြီးတော့တိုင်းပြည်ကိုအုပ်ချုပ်တာလဲဘယ်စနစ်နဲ့တိုင်းပြည်ကိုအုပ်ချုပ်တာလဲလို့မေးတဲ့အခါကျတော့ဗာဏိကမင်းရဲ့ယထာရင်းကပြောတယ်ဒံလန်ဒံလတ္တခိပတိဗန္ဒီကောမုထုနာမုထုံဗာဏိကမင်းကြီးကတော့ဗာဏိကမင်းကြီးက ကြမ်းတမ်းတဲ့ကောင်ကိုကြမ်းကြမ်းထမ်းထမ်းပဲအုပ်ချုပ်တယ်လေနုညံ့တဲ့ကောင်ကိုနုနုညံ့ညံ့ပဲတုံ့ပြန်တယ်ဗာဏိကမင်းရဲ့အုပ်ချုပ်ရေးစနစ်ကလူချမ်းကိုအကြမ်းမဲ့အုပ်ချုပ်တယ်နုတဲ့လူကိုနုတဲ့နီးနဲ့အုပ်ချုပ်တယ်တဲ့တာထုံပိတာထုနာစေတိကောင်းတဲ့လူကိုကိုယ်ပြန်ကောင်းတယ် ကောင်းတဲ့နည်းနဲ့ပဲဆက်ဆံတယ်ကိုယ်ပေါ်ကောင်းရင် ကောင်းတယ်လို့ဆက်ဆံတယ်ကိုယ်ပေါ်မကောင်းရင် မကောင်းတဲ့နည်းနဲ့ပြန်ဆက်ဆံတယ်ဒါသူ့ရဲ့ဆက်ဆံရေးစနစ်ကအဲ့လိုလို့အေတာတိသောအယံရာဇာမက္ခအုံယဟိတာရတိတယ်ငါတို့ဘီရင်ကြီးရဲ့ဆက်ဆံရေးစနစ်ကအဲ့ဒါပဲလူချမ်းဆိုရင်လည်းချမ်းပြလိုက်တယ်လူနုဆိုရင်လည်းသူ့ပြတယ် မကောင်းတဲ့ကောင်ဆိုရင်မကောင်းသလိုလုပ်မယ်ကောင်းတဲ့ကောင်ဆိုရင်ကောင်းသလိုလုပ်မယ်အဲ့ဒီနီးနဲ့ဆက်ဆံတယ်ဒါကြောင့်မို့ငါတို့ဘုရင်ဟာထူးခြားတယ်ပင်လန်းဖယ်ပေးလိုက်ပါလို့ပြောတော့ဗာရဏသီပြမရမင်းရဲ့ယထာသမားကအေးဟုတ်ပြီ မင်းပြောတာမင်းတို့ဘုရင်ကနော်အကျမ်းကိုအကျမ်းနဲ့ဆက်ဆံတယ်အမှုကိုအမှုနဲ့ဆက်ဆံတယ် ငါတို့နီးနဲ့မတူငါတို့ပြင်ဆက်ဆက်မို့မင်းနားထောင်ပြမတမင်းကြီးကတော့အကောဒိနစီနေကောဒံဒေါသထွက်တဲ့ကောင်ကိုတုတ်ပြန်ပြီးတော့ဘယ်တော့မှဒေါသမထွက်စိတ်ဆိုးရင် तू ကတုတ်ပြန်ပြီးစိတ်မဆိုးပြုံးပြုံးနေတယ်စိတ်ဆိုးလာတဲ့လူတယောက်ကိုတိခဏချင်းဖြင့်ဆက်ဆံတယ်အနိုင်ယူတယ် အတ္တရုံတာဓုနာရှိနေတယ်မကောင်းတဲ့ကောင်ကိုကိုယ်ကောင်းတဲ့စံနမူနာပြပြီးအနိုင်ယူတယ်စိနေကတရိယံတာနေနာနှမျောတဲ့ကောင်ကိုကိုယ်ပေးကမ်းပြီးတော့အနိုင်ယူတယ်သစ္စေနာလိကဝါရိနံလိန်တတ်တဲ့ကောင်ကိုကိုယ်ဖြောက်မှတ်ပြီးတော့အမှန်ပြောခြင်းဖြင့်ကိုယ်အနိုင်ယူတယ်ငါတို့ရဲ့ဘုရင်ကအဲ့ဒီတိုင်းကျင့်သုံးတာတဲ့ဆက်ဆံရေးပါ အဲ့တော့ဒီဆက်ဆံရေးနှစ်ခုကတော့သူကလည်းသူဟုတ်နေကြတာပဲအဲ့တော့အေတာတိသောအရာရာဇာဒီပန်ငါငါတို့ရဲ့ဘယင်ကြီးကဒီလိုဆက်ဆံတာတဲ့မက်ကအုံရဟိတာတိဒါကြောင့်မို့မင်းလမ်းဖက်ပေးပါဆိုတော့အဲ့ဒီနှစ်ခုမှာဗာလိကမင်းရဲ့ဆက်ဆံရေးကတော့ဒုတ်ဒုံနဲ့ဓာဓာနဲ့ဆိုတဲ့ဟာမျိုးရှင်ပြိုင်တိုက်ခိုင်တဲ့ တိုက်ခိုက်တဲ့လေးနဲ့ဆက်ဆံတယ်သူကကောင်းရင်ကောင်းသလိုလုပ်မယ်မကောင်းရင် မကောင်းသလိုလုပ်မယ်ဆိုတဲ့နီးနဲ့ဆက်ဆံတော့ဒီဘရင်ကြီးကတော့မကောင်းတဲ့လူကောင်းအောင်လုပ်တယ်ဒေါသထွက်တဲ့လူကိုဒေါသမထွက်အောင်လုပ်တယ်အဲ့တော့ဒီနှစ်ခုကိုနှိုင်းရှင်ကြည့်လိုက်တဲ့အခါကျတော့ဘယ်ဟာကဂုံမြောက်တယ်လဲလို့ဆိုရင်ကျမ်းတဲ့ကောင်ကိုကျမ်းတယ်လို့ဆိုလို့ရှိရင်ဘယ်တော့မှပြဿနာမပြေနိုင်ဘူးလေ ထုတ်ထုတ်ချင်းဓာတာချင်းဆိုလို့ရှိရင်ငြိမ်းချမ်းမှုမရနိုင်ဘူးတရားဟာကြောက်လို့ခဏတပြုတ်တွန့်ဆုတ်သွားမှသာရှိတယ်ဒီစနစ်ဟာအကောင်းမဟုတ်ဘူးဆိုဒံလန်ဒံလတ္တဒံလေနခိပတိမုဒုကောမုဒုမုဒုနာပါဠိကောမုဒုမုဒုနာမုဒုနာမုဒု လူညံ့တဲ့လူကိုလူညံ့တယ်လို့ဆက်ဆံတယ်ကြမ်းတဲ့ကောင်ကိုကြမ်းတယ်လို့ပဲဆက်ဆံတယ်ဆိုတော့အဲ့တော့တစ်ဖက်သားကိုကြောက်အောင်လုပ်ပြီးဆက်ဆံတယ်ဆိုတဲ့အဓိပ္ပာယ်ရဆိုတော့တစ်ဖက်သားကိုနိုင်ယူတယ်ဆိုတာ by force နဲ့နိုင်ယူတဲ့ပုံစံဖြစ်သွားတယ်ပြမရမင်းကြီးဆက်ဆံတာကမေတ္တာနဲ့ဆက်ဆံတာဖြစ်သွားတယ်သူကသူမေတ္တာနဲ့ဆက်ဆံတာစိတ်ဆိုးနေတဲ့လူကိုကိုယ်ကစိတ်မဆိုးဒေါသမထွက်သိခံပြီးတော့ဆက်ဆံတယ် မကောင်းတဲ့လူဆိုရင် ကိုယ်ကကောင်းပြရဲဆိုအဲ့ဒီလူကမကောင်းတဲ့လူကအကောင်းဖြစ်လာနိုင်တယ်။နှမျောတဲ့လူကိုပေးကမ်းပြီးဆက်ဆံတယ်ဆိုတော့အဲ့နှမျောတဲ့လူကမနှမျောတဲ့လူဖြစ်လာနိုင်တယ်နောက်ကျတော့လိန်ပြောရတဲ့လူကိုမှန်ပြောပြီးတော့ဆက်ဆံတယ်ဆိုတော့လိန်တတ်တဲ့ကောင်ကလည်းနောက်မလိန်တော့ဘူး။အဲ့ကြည့်လိုက်မယ်ဆိုရင်ကိုချင်းတရားဘက်ကကြည့်လိုက်မယ်ဆိုလို့ရှိရင်ဝါရဏသီမင်းရဲ့ဆက်ဆံမှုကဂုံမြောက်တယ်။ လူကျင်ဝတ်မှာတန်ဖိုးရှိတယ်ဗန္ဓိကမင်းရဲ့ဆက်ဆံမှုကဘာဆိုင်ဘာနဲ့တူတော့ဆိုရင်ဒီအနိုင်ကျင့်ဆက်ဆံတဲ့ပုံစံမျိုးသွားဖြစ်တယ်သူအနိုင်ကျင့်ဆက်ဆံတာနိုင်ကျင့်ဆက်ဆံတာဆိုဆိုးရကောင်ဆိုးသူချအဲ့ဒီလူကရင်ထဲမှာသူအဆိုးအဆိုးပဲဖြစ်နေမှာမလေအကောင်ပဲရောက်မလား ကောင်းတဲ့ကောင်ကြတော့ကောင်းသလိုဆက်ဆံတယ်ဆိုတာငကိုတဲ့ကောင်းတာ तू ဆက်ဆံလို့မကောင်းတာမှမဟုတ်တာငကိုတဲ့ကောင်းသွားတာဟောမကောင်းရင်မကောင်းသလိုဆက်ဆံတယ်ကောင်းရင် ကောင်းသလိုဆက်ဆံတယ်ဆိုတာဟာတစ်ဖက်သားမှာတိုးတက်မှုလုံးဝမရနိုင်ဘူးပေါ့အဲ့တော့ तू ဟာခုံမဟုတ်ဘူးခုံမမြောက်ဘူးပေါ့အကျိုးမရဘူးပေါ့ဗာရဏသီမင်းရဲ့ဆက်ဆံမှုကတော့ ကောင်းကျိုးချမ်းသာတွေကိုဖြစ်ပေါ်စေနိုင်တဲ့ဆက်ဆံရေးဖြစ်တယ်အဲ့တော့ဒီဆက်ဆံရေးနှစ်ခုကိုကြည့်လိုက်တဲ့အခါကျတော့ပါရဏတိမင်းရဲ့ဆက်ဆံရေးကိုတမိုးထားပြီးဗန္ဓိကမင်းကအလျှော့ပေးလိုက်တယ်သူပဲယထာဘောအဆင်းပြီးတော့သူတို့ယထာကိုမြင်းကို ဖြုတ်ပြီးယထာကိုဘေးလမ်းဘေးချပြီးတော့ပါရဏတိမင်းကြီးကို လမ်းပေါ်ကသွားခိုင်းလိုက်တယ်ပေါ့သွားလိုက်ရတယ်အဲ့ဒီမှာဗာရဏသီမင်းကလည်းဒီပဏိကမင်းကို အကြံပေးသွားတယ်ဆက်ဆံရေးနဲ့ပတ်သက်ပြီးကောင်းတဲ့နီလန်းကိုအကြံပေးပြီးဆုံးမဩဝါဒပေးပြီး သူတို့ဟာမိဖြစ်ဆွေဖြစ်တဦးနဲ့တူချစ်ချစ်ခင်ခင် ဟောပြောပြီးတော့ခရီးဆက်သွားကြတယ်ပေါ့အဲ့ဒါ ရှိနေရတဲ့လူသမိုင်းကြောင်းမှာတကယ်ဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်ဖြစ်ရာဇဝရဆက်မှာမြတ်စွာဘုရားပြန်ပြီးဟောကြားထားတာဖြစ်တယ်ပေါ့ဒါတကယ်ကျင့်သုံးခဲ့တဲ့စနစ်ကိုပြန်ပြီးတော့ဟောတာအဲ့ဒီမှာအတိတ်သမိုင်းဆိုတာကိုဘာကြောင့်သိတော့အဲ့ဒီတုန်းက ဖန်လိကမင်းဆိုတာရှင်နန္ဒအလောင်းဖြစ်ခဲ့တာတဲ့သူ့ရဲ့ယထာမောင်းသမားကတော့ရှင်မောကလန်ကယထာမောင်းသမားလုပ်ခဲ့တာတဲ့အဲ့တော့အဲ့တော့အတိတ်သမိုင်းကြောင်းပဲလေသူတို့ဘဝရှင်မောကလန်ကအဲ့တော့စိတ်ကောင်းတော်ကောင်းရှိတဲ့ပုဂ္ဂိုလ်တွေရှင်မောကလန်ကယထာမောင်းသမားရှင်နန္ဒကဗန္လိကမင်းဖြမရမင်းကတော့မြတ်စွာဘုရားကိုယ်တိုင် ဖြစ်ခဲ့ပြီတော့ ပြမရမင်းရဲ့ယထာမောင်သမားကရှင်သာရိပုတ္တရာဖြစ်တယ်တကယ်ထိတ်တန့်ပုဂ္ဂိုလ်တွေအဲ့ဒီမှာသွားဆုံးနေတဲ့အတိပ္ပယ်ရှိတယ်အမှန်တရားကိုရှာဖို့လေးစားကြတယ်အကျိုးပြစ်ကိုစစ်စစ်လိုက်တဲ့အခါကျတော့ပြမရမင်းရဲ့ဆက်ဆက်မှုဟာလူတွေကိုလူတွေရဲ့နှလုံးသားမေတ္တာမပြတ်ဆက်ဆံပြီးတော့လူတွေဟာလိမ္မာရင်ကျေးသွားစေတတ်တဲ့ဆက်ဆံမျိုးဖြစ်လို့ တကယ်သူတော်ကောင်းဆက်ဆံနေပါဆိုပြီးတက်ခံကြဖန်လေးကမင်းရဲ့ဆက်ဆံနေကဟုတ်ကျန်ကိုကျန်တဲ့လူကိုကျန်တယ်လို့ဆက်ဆံတယ်နှူးတဲ့လူကိုနှူးတယ်လို့ဆက်ဆံတယ်မကောင်းတဲ့လူကိုမကောင်းတယ်လို့ဆက်ဆံတယ်ဆိုတော့လူလောကကိုတိုးတက်စေနိုင်တဲ့အရာတစ်ခုမှမပါပြဿနာလည်းငြိမ်းအေးဖို့တစ်ခုမှမဖြစ်ဘူးအဲအကြောင်းမို့ ဗာဏိကမင်းဘက်ကအလျှော့ပေးလိုက်ပြီးတော့ပြပဒမင်းကြီးရဲ့ဤစနစ်ကိုအတူယူဖို့လက်ခံလိုက်ပြီးလမ်းဖက်ပေးလိုက်တယ်အဲ့ဒီဇလန်လေးဟာတာမန်ကြည့်ရင်တော့ဘယင်းနှစ်ပါးကျင့်သုံးသွားတဲ့လမ်းလို့သူတို့ဆိုပေမဲ့လို့တကယ်တန်ဖိုးရှိတဲ့ဘဝရဲ့သင်ခန်းစာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဆက်ဆံရေးဟာအဲ့တိုင်းဖြစ်တဲ့ ਨੇ အဲ့လိုဆက်ဆံမှလူလောကမှာပြဿနာမဖြစ်ဘဲနဲ့တိုးတက်လာနိုင်မိသားစုအတွင်းလည်းအဲ့လိုပဲဆက်ဆံမှာပဲအာကောရိနာဇိနေကောဇိနေဆိုတာအနိုင်ယူတာကိုပြောတာမဟုတ်ဘူးနော်အနက်ကပေးပေးမယ်လို့အကောရိနာဇိနေကောတာဒေါသထွက်တဲ့လူကိုမိမိကဒေါသမထွက်ဖဲနဲ့အနိုင်ယူတယ်လို့ပြောတာဟာစကလုံးမှာအဲ့လိုဆိုပြီးမယ်လို့ ဒေါသကိုမေတ္တာနဲ့အနိုင်ယူတယ်လို့ဆိုဒီမှာအနိုင်ကျင့်တာမဟုတ်ဘူးသူကဒေါသဆိုတာအပူမေတ္တာကအေးတော့အနိုင်ယူတယ်ဆိုတာကိုဖြည့်ရှင်းတဲ့နီလမ်းပဲဒီလိုမှတ်ရမှာနော်ဒေါသကိုမေတ္တာနဲ့ဖြည့်ရှင်းလိုက်တာအဲ့ဖြည့်ရှင်းနည်းတစ်ခုနိုင်တယ်ဆိုတာပြီးသွားတာကိုပြောတာကိစ္စတစ်ခုကပြီးသွားတယ်ဒေါသထွက်နေတဲ့လူကို မေတ္တာနဲ့အနိုင်ယူတယ်ဆိုမေတ္တာနဲ့ဖြည့်ရှင်းတယ်မေတ္တာနဲ့ဖြည့်ရှင်းမှငြိမ်းအေးတယ်မေတ္တာနဲ့မဖြည့်ရှင်းမဲနဲ့မင်းဒေါသငါဒေါသဒေါသချင်း ရှင်းပြိုင်မယ်ဆိုရင်ဘယ်တော့မှမအေးဘူးအပူပူနဲ့ပြန်တိုက်တာဖြစ်နေဒီလိုဆိုလိုတာပေါ့နော်အတာရုံတာရုဏစီနေဆိုတဲ့ဒီနည်းစနစ်ကလည်းပဲမကောင်းတဲ့လူကိုကိုယ်ကကောင်းပြီးအနိုင်ယူတယ်ဆိုတာဖြည့်ရှင်းတာကိုပြောတာ မကောင်းတဲ့လူကို ကောင်းအောင်ဖြစ်အောင်လုပ်လိုက်တာအဲ့တော့မကောင်းတဲ့လူတယောက်တည်းလူကောင်းဖြစ်သွားတယ်ပြဿနာအေးသွားတယ်မကောင်းတဲ့လူကဘယ်တော့မှမကောင်းဘူးဆိုရင်ပြဿနာတက်နေမှာပဲလေအဲ့တော့မကောင်းတာကိုကောင်းတဲ့နီးအသုံးချလိုက်တဲ့အခါသူဟာလူကောင်းဖြစ်သွားလူကောင်းဖြစ်ရင်ပြဿနာပြတ်သွားပြီလေသူလူကောင်းဖြစ်ရင်နောက်ထပ်ပြဿနာဖြစ်เสียမရှိဘူးတော့အဲ့ဒီနီးစနစ်ကမှမှန်တယ်စိနေကတရိယံဒါနေနာ နှမျောတတ်တဲ့ပုဂ္ဂိုလ်ကိုကပေးကမ်းလိုက်တယ်ဆိုအတူယူအားကြပြီးတော့သူကလည်းမနှမျောတော့ဘူး။ဟောပေးကမ်းလိုက်တဲ့အတွက်ကြောင့်နှမျောတာကိုဖြည့်ရှင်တဲ့နေရတော့ပေးကမ်းခြင်းပဲ။အဲ့တော့သူရဲ့နှမျောတဲ့စိတ်တွန့်တိုတဲ့စိတ်တွေကပျောက်သွားပြီးတော့သူကရဲ့ရောတဲ့ပုဂ္ဂိုလ်ဖြစ်သွားတိုးတက်သွားတာဒီစနစ်ကတိုးတက်သွား အနိုင်ယူတယ်ဆိုတော့ဟိုလူရှုံးသွားတယ်လို့ဒီလိုတွက်နေကြမယ်မတွက်ရဘူးအဲ့လိုသူမရှုံးဘူးဘယ်သူမှမရှုံးဘူးပြဿနာပြေသွားတာကိုပြောတယ်နော်ဒေါသကိုမေတ္တာနဲ့ဖြေရှင်းလို့ရှိရင်ပြဿနာပြေသွားတယ်မကောင်းတဲ့လူကိုကောင်းအောင်လုပ်ပေးလိုက်လို့ရှိရင် ပြဿနာပြေသွားတယ်နှမျောတဲ့လူကိုပေးကမ်းစွန့်ကြဲပေးလိုက်ရင်ပြဿနာပြေသွားတယ်ဒီလိုဆိုလို့တယ်လိန်ပြောတတ်တဲ့လူကိုအမှန်တရားပြောလိုက်လို့ရှိရင် အဲ့ဒီလူဟာလည်းဘယ်တော့မှမလိမ်တော့ဘဲနဲ့မှန်တဲ့ပုဂ္ဂိုလ်ဖြစ်သွားတော့မှန်တာကိုပြောရတဲ့ပုဂ္ဂိုလ်ဖြစ်သွားတော့ပြဿနာပြေးသွားတယ်အဲ့ဒါကိုဖြည့်ရှင်းနည်းလို့ဒီလိုမှတ်ထားဖို့ပေါ့နော်တော့စကားအသုံးကိုကြည့်မယ်ဆိုရင်တော့ဒေါသကိုမေတ္တာနဲ့အနိုင်ယူတယ်ဆိုဟိုလူကရှုံးသွားတယ်လို့ဖြစ်တယ်အဲ့ဒါလို့ရှုံးတာမဟုတ်ဘူးပြဿနာပြီးသွားတာကိုဆိုလိုတယ်ပေါ့နော်အဲ့ဒီအတိတ်ပဲမှာပို့ပြီးတော့ ပြဿနာဖြစ်တာငြိမ်းအေးသွားတယ်လို့ဒီလိုဆိုတယ်အဲ့ဒါကြောင့်မို့အချင်းချင်းဆက်ဆံရေးတွေမှာတကယ်ချင်းနှစ်ယောက်အချင်းချင်းဆက်ဆံတာပဲဖြစ်ဖြစ်အဖွဲ့အစည်းကုမ္ပဏီဝန်ထမ်းအုပ်စုမိသားစုတိုင်းပြည်အုပ်ချုပ်တဲ့လူနဲ့ပြည်သူပြည်သားဘယ်ဆက်ဆံရေးပဲဖြစ်ဖြစ် အခုလိုဆက်ဆံရေးနဲ့ဆက်ဆံသွားမယ်ဆိုလို့ရှိရင်လူချင်းချင်းကြားထဲမှာပြဿနာဆိုတာမဖြစ်တော့ထာဝရငြိမ်းချမ်းတဲ့ပြဿနာကင်းစင်တဲ့လူအတိုင်းဝိုင်းတစ်ခုဖြစ်သွားမှာအဲ့ဒီနီးနဲ့မဟုတ်ဘဲနဲ့ဆက်ဆံလို့ရှိရင်ပြဿနာဘယ်တော့မှငြိမ်းမှာမဟုတ်ဘူးမဆုံးနိုင်တဲ့ပြဿနာချာမှာဖြေရှင်းလို့မပြီးနိုင်တဲ့ဇလန်ကြီးထဲမှာရောက်ပြီးတန်တရားရှိသွားမှာပဲအဲ့ဒါကြောင့် ဒီဇလန်းကိုအကျဲချဲ့ပြီးတော့မိမိတို့ဘဝမှာငါတို့ဆက်ဆံရမှာဒီပုံစံဆက်ဆံရမှာငါတို့အချင်းချင်းဒေါသထွက်နေတဲ့လူကိုငြိမ်းအေးအောင်လုပ်ပေးရမယ်နော်မကောင်းတဲ့အကျင့်မကောင်းတဲ့ပုဂ္ဂိုလ်ချင်းကောင်းဆက်ဆံရမယ်နှမျောရတဲ့ပုဂ္ဂိုလ်ပေးကမ်းစွန့်ကြဲပြီးဆက်ဆံရမယ်လိမ်ပြောရတဲ့ပုဂ္ဂိုလ်မှန်တရားပြောပြီးတော့ဆက်ဆံရမယ်ဆိုရင် ပြဿနာလုံးဝငြိမ့်သွားနိုင်တယ်ဆိုတာကိုမြတ်ဗုဒ္ဓဖျားဖြစ်သူရောက်တော်မူတဲ့အခါမှာလည်းပဲဓမ္မပဒဒေသနာမှာဒီဆက်ဆံရေးနည်းကိုဟောကြားဆုံးမခဲ့တာဖြစ်တယ်။ဒါကြောင့်တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့အပြန်အလှန်ဆက်ဆံရေးဆိုတာအားလုံးနဲ့သက်ဆိုင်တဲ့သင်္ကန်းစာယူရမယ်ထေသနာဖြစ်လို့မြတ်စွာဘုရားရဲ့အဆုံးအမကို ပြီးပြီးတော့ရင်ထဲနှလုံးထဲမှာပတ်သားထားပြီးဒီနီလန်းတိုင်းမိမိတို့ရဲ့ဘဝမှာကြုံတွေ့တဲ့ပုံကိုယ်တိုင်းကိုအခုလို့ဆက်ဆံသွားကြမယ်ဆိုလို့ရှိရင်ပြဿနာငြိမ်းအေးပြီးတော့သာဝရငြိမ်းချမ်းရေးကိုရရှိကြမှာဖြစ်တယ်လို့ကိုစီကိုစီယုံကြည်ပြီးတော့ကြိုးစားအထောက်နိုင်ကြပါစေကုန်သတည်း ရှည်သက်ချအရှင်ဖရာရှင်ဖရာဖရာတပည့်တော်တို့သည်ဖရာတပည့်တော်တို့သည်ဓမ္မအတိညာဓမ္မအတိညာရှားရှိမှသာလင်ရှားရှိမှသာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်မျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာဓမ္မအတိညာရှားရှိစေရန်ရှားရှိ ရှိတန်ကြလျက်ဓမ္မသဘင်ရှင်ကျင်းပါပြုလုပ်ကြ၍အမတဒါနဓမ္မဒါနတရားလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယူသေးလေးမြတ်စွာနာယူမှတ်သားကြပါကုန်၏နာယူမှတ်သားကြပါကုန် ယနေ့ယခုအထုပ်ပြုလို့ရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖအဖိုးအဖွား ဆရာသမားမှစာပြေဆရာသမားမှစာပြေကဘာသူကဘာသာကဘာသူကဘာသာသူနဲ့ပြမသူနဲ့ပြမတတ္တဝအများတို့အားတတ္တဝအများတို့အားအမြအမြအမြအမြဝေငှပါကုန်ဤဝေငှပါကုန်ဤကုသိုလ်အမြကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ကိုစီရကြကုန်သည် ကိုစိတ်နှဖျားကိုစိတ်နှဖျားချမ်းသာချသည်ချမ်းသာချသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေ